မနေ့ကယောဂီတို့ကိုမဆုံးယုတ်ကြောင်းတရား၄ပါးမိမိတို့အားထုတ်နေတဲ့တရားလို့မြတ်စွာဘုရားဟောထားတဲ့တရား၄ပါးနဲ့ပြည့်စုံလို့ရှိရင်မဆုံးယုတ်ဖဲနဲ့တိုးတက်ပြီးတော့နိဗ္ဗာန်နဲ့နေတဲ့ နိတိနောက်ဆုံးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့မဆုတ်ယုတ်ကြောင်းဖြစ်တဲ့တရား၄ပါးကိုဘုန်းကြီးမနေ့ကစာဟောခဲ့တယ်။ဒီတရား၄ပါးမှာနံပါတ်၁သီလတံပံနောဟောတိသီလနဲ့ပြည့်စုံရမယ်။နံပါတ်2ဣန္ဒြိယေတုဂုဋ္ဌဒွါရောဟောတိဣန္ဒြိ6ပါးတကား6ပါးလုံးကျုံစေရမယ်။ နံပါတ်3ဘောဇင်နေမတ်တင်ညူခဲပွဲဘောဇင်နေမိဝဲ3ဆောင်တဲ့အခါမှာအတိုင်းတာသိပြီးမိဝဲ3ဆောင်ရမယ်နံပါတ်4ဇာဂရိယအနုယုတ်တာအမြဲတမ်းနိုးကြပြီးအမြဲတမ်းတတိတံပစဉ်ဉာဏ်ရှင်ပြီးတော့နေရမယ်တဲ့ဒီတရား၄ပါးပေါ့သတုဟိဘိခဝေဓမ္မေဟိတမ္မနာကတောဘိက္ခု အဘဗောဓိဟနာယနိဗ္ဗာနာတေဝတန္တိကေဘိခဝေယဟန်တော်များအိုချစ်သားတို့ဇတုဟိလေးပါဂုံတော်ဓမ္မေဟိတရားတို့နှင့်တမ္မနာခေတောပြည့်စုံသောဘိက္ခုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်ပရိဟာနာယမိမိအာထုံနေတဲ့မာတတိပဌံဝိပဿနာတရားတွေမှ ဆုပ်ယုပ်စေခြင်းကအဘဘောမထိုက်တည်တာတည်း နိဗ္ဗာန်တေဝတန္တိကေနိဗ္ဗာန်၏အနိ၌တာလျင်ဖြစ်ပါ၏ဘုရားရှင်ကိုရောမြတ်ကြီးကချက်သားတို့တဲ့ဒီတရား၄ပါးနဲ့ပြည်စုံလို့ရှိရင်မိမိအားထုတ်နေတဲ့တရားတွေမှ မဆုံးယုတ်စေပဲနဲ့ជីវွားတိုးတက်စေပြီးတော့နိဗ္ဗာန်နဲ့နိဒရဏီလို့နောက်ဆုံးနိဗ္ဗာန်ထီအောင်မျက်မှောက်ပြုနိုင်ပါလိမ့်မယ် ကတမေဟိစတုဟိတိတရား၄ပါးဆိုတာဘယ်ဟာတွေလဲဆိုတော့သောသောကပြောတဲ့တတိသီလတံပံတော်ဟောတိဣန္ဒြေယေတုဂုတ်တတော်ဟောတိပောဇနေမတ္တညုဟောတိသာဂရိယာနုယုတ်တော်ဟောတိဒီတရား၄ပါးပဲအဲ့ဒီတရား၄ပါးတည်းကဘုန်းကြီးမနေ့ကယောဂီတို့ကိုသီလတံပံတော်သီလနဲ့ပြည့်စုံရမယ်ဆိုတာမနေ့ကဟောခဲ့ပြီ